ကောင်းမကောင်းဟာလူတွေမှာယောဂာနေပါသည်မကောင်းမရှုမကောင်းရှုညှို့မှုပြေပြောက်သည်မကောင်းမရှုအကောင်းရှုမြတ်မှုပြေပြောက်သည်အဲ့ဒီအတိပ္ပယ်တွေပါတဲ့စကားကိုအရှင်သာရိပုတ္တရာမထေရမြတ်က အင်္ဂုတ္တရနိကာယပစ္စကနိပါဒဒုတိယအာခာတပฏิဝိနယဆိုတဲ့သုတ်တံမှာမိန့်တော်မူခဲ့တယ်သူကယဟန်တွေကိုမိန့်တော်မူတယ်လူ၅မျိုးရှိတဲ့အကြောင်းပုဂ္ဂိုလ်၅မျိုးရှိတဲ့အကြောင်းမိန့်တယ်အဲဒီ၅မျိုးကဘာလဲလောကမှာတချို့လူတွေကနှုတ်အပြောအဆိုတွေမှာ အပြည့်ကင်းစင်တယ်ခန္ဓာကိုယ်နဲ့ပြုလုပ်တဲ့လုပ်ငန်းကိစ္စတွေမှာတော့အပြည့်မကင်းစင်ဘူးတဲ့မကောင်းဘူးတဲ့လို့အပြောအဆိုကောင်းတယ်ခန္ဓာကိုယ်နဲ့ပြုပြုမှုရတဲ့လုပ်ငန်းကိစ္စတွေမှာမကောင်းဘူးအဲ့ဒီလိုလူမျိုးကလည်းအဲ့ဒီလိုပုဂ္ဂိုလ်မျိုးကလည်းလောကမှာရှိတယ် အဲ့ဒီလိုပုဂ္ဂိုလ်မျိုးအပေါ်မှာလည်းပဲဒေါသအာဃာတကိုဖြေဖြောက်ရတယ်ဒုတိယတူကတော့ကိုယ်အပြုအမူတွေကောင်းတယ်တဲ့အပြစ်ကင်းစင်တယ်နှုတ်အပြောအဆိုမှာအပြစ်မကင်းစင်ဘူးမကောင်းဘူးအဲ့ဒီလိုပုဂ္ဂိုလ်မျိုးလဲလောကမှာရှိတယ်အဲ့ဒီပုဂ္ဂိုလ်မျိုးအပေါ်မှာလဲ ဒေါသအာဃာတကို ဖြေဖြောက်ရတယ်တတိယပုဂ္ဂိုလ်ကတော့တချို့သောသူတွေကကိုယ်အပြည့်အမူလည်းပဲအပြည့်မကင်းစင်မှုမကောင်းမှုနှုတ်အပြော့ဆိုလည်းပဲအပြည့်မကင်းစင်မှုမကောင်းမှုအဲ့ဒီလိုပုဂ္ဂိုလ်မျိုးအပေါ်မှာလည်းပဲဒေါသအာဃာတကိုဖြေဖြောက်ရတယ်ဖြေဖြောက်ထိုက်တယ် စတုထပုဂ္ဂိုလ်တူရှိတယ်အဲခုနတတိယပုဂ္ဂိုလ်ကတော့ကိုယ်အပြုအမူရောနှုတ်အပြောအဆိုရောမကောင်းဘူးဒါပေမဲ့လို့တဲ့လူသွားတယ်လူသွားတဲ့စကားလေးကသူကစိတ်နေစိတ်ထားစိတ်ကောင်းလေးတော့တခါတလေရှိတယ် အဲ့ဒီလိုတတိယပုဂ္ဂိုလ်မျိုးအပေါ်မှာလဲဒေါသအာဃာတကိုဖြည့်ဖြောက်ရပါတယ်တဲ့ဖြည့်ဖြောက်ထိုက်တယ်တဲ့စတ္တရိပုတ္တရာကမိန့်တော်မူတာစတုထပုဂ္ဂိုလ်ကတော့ကိုယ်အပြုအမူလည်းမကောင်းဘူးအပြစ်မကင်းစင်ဘူးနှုတ်အပြောဆိုလည်းပဲအပြစ်မကင်းစင်ဘူးမကောင်းဘူးစိတ်နေစိတ်ထားလည်းမကောင်းဘူးတဲ့သုံးမျိုးလုံးမကောင်းဘူး အဲ့ဒီလိုပုဂ္ဂိုလ်မျိုး အပေါ်မှာလည်းပဲဒေါသအာဃာတကိုဖြေဖြောက်ထိုက်တယ်ဖြေဖြောက်ရတယ်နံပါတ်5ခုမြောက်5ရောက်မြောက်ပုဂ္ဂိုလ်ကတော့ကိုအပြုအမူတွေကလည်းအပြစ်ကင်းစင်တယ်ကောင်းတယ်နှုတ်အပြောဆိုတွေကလည်းအပြစ်ကင်းစင်တယ်ကောင်းတယ်စိတ်နေစိတ်ထားတွေကလည်းကောင်းတယ်အဲ့ဒီလိုပုဂ္ဂိုလ်မျိုးအပေါ်မှာလည်းဒေါသအာဃာတကို ဖြေဖြောက်ထိုက်တယ်ဖြေဖြောက်ရတယ်တဲ့ပုဂ္ဂိုလ်၅မျိုးလူ၅မျိုးပေါ့လေလူလောကနဲ့ပြောရင်တော့လူလောကပုဂ္ဂိုလ်တွေကိုလူပုဂ္ဂိုလ်တွေကိုကြည့်လူ၅မျိုးပေါ့အဲ့ဒီပုဂ္ဂိုလ်၅မျိုးထဲကနံပါတ်1လူအပြောအဆိုမှအပြစ်ကင်းစင်တယ်ကိုအပြုအမူအပြုအမူမှတော့အပြစ်မကင်းစင်မှုမကောင်းမှု အဲဒီလိုပုဂ္ဂိုလ်မျိုးအပေါ်မှာဒေါသအာဃာတကိုဖြည့်ဖြောက်ရမယ်ဆိုတာဘယ်လိုဖြည့်ဖြောက်ရမှာလဲဘယ်လိုဖြည့်ဖြောက်ရမှာလဲတဲ့အဲဒီလိုလဲမေးပြီးတော့အရှင်သာရိပုတ္တရာကပြန်ပြီးတော့ဖြည့်ဖြည့်တော်မူတယ်သူကိုယ်တိုင်းမေးသူကိုယ်တိုင်းဖြည့်တော်မူတယ်ယဟန်တပါရှိတယ်တဲ့ပန်သူကူအဝတ်ကိုကောက်တဲ့ယဟန်တပါရှိလမ်းစသည်တွားလမ်းပေါ့လေ လမ်းမှာသွားပြီးတော့ရှာတာပေါ့ရှာတဲ့အခါတော့တနည်းအားမှအဟုတ်အဟောင်းအနွမ်းလေးတစ်ထည်တွေ့တွေ့တဲ့အခါတော့အဲ့ဒီအဟုတ်အဟောင်းနွမ်းလေးကိုဘယ်ဘက်ခြေတော့နဲ့အဲတစ်ဖက်ကတစကိုနင်းညာဘက်ခြေတော့ကနင်းပြီးတော့ညာဘက်ခြေတော့နဲ့ဖြန့်ကြည့်ဆွဲကြည့်အဲ့ဒီမှာကောင်းတဲ့အရာလေးကိုသူကကောင်းတဲ့အရာလေးဆိုတာက တအားမဆွေးမဆွေးသေးတဲ့သင်္ကန်းချုပ်ရာမှာအသုံးပြုလို့ရသေးတဲ့ကောင်းသေးတဲ့နေရာလေးကိုသူကဆွဲဖြတ်ပြီးတော့ဆုပ်ချဲပြီးတော့ယူတယ်တဲ့မကောင်းတဲ့ဆွေးမိနေတဲ့ဟာကိုတော့ထားခဲ့တယ်အဲ့ဒါဥပမာပါပဲတဲ့အဲ့ဒီလိုပဲတဲ့နံပါတ်1ပုဂ္ဂိုလ်နှုတ်အပြောဆိုလေးကအပြည့်ကင်းစင်ပြီးတော့ကောင်းတယ်စကားလေးစကားပြောလေးတွေကောင်းတယ်ပြောတဲ့စကားလေးတွေကအပြည့်ကင်းတယ်ကောင်းတယ် ကိုအပြုတ်မှုကြောင့်တော့မကောင်းဘူးအဲ့ဒီပုဂ္ဂိုလ်အပေါ်မှာလည်းပဲတဲ့ဒေါသပဲဖြောက်နိုင်မှုရသူ့ရဲ့နှုတ်အပြောအဆိုကောင်းတာလေးကိုပဲစိတ်ထဲမှာနှလုံးသွင်းမှာဆင်းရဲမှာအာယုံပြုပါတဲ့သူ့ရဲ့ကိုအပြုတ်အမူမှာအပြစ်မကင်းစင်တာမကောင်းတာကိုနှလုံးမသွင်းပါနဲ့တဲ့အဲ့ဒါဆိုလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်အပေါ်မှာဒေါသအာဃာတရံညိုးတွေ ပြေပြောက်သွားပါလိမ့်မယ်တဲ့ပထမပုဂ္ဂိုလ်မှာဥပမာပေးပြီးတော့ရှင်သာရိပုတ္တရာကမိန့်တော်မူတယ်ဒုတိယပုဂ္ဂိုလ်ကိုအပြုအမူမှာအပြစ်ကင်းစင်တယ်ကောင်းတယ်နှုတ်အပြော့အဆိုမှာအပြစ်မကင်းစင်မှုမကောင်းဘူးဟောအဲ့ဒီလိုပုဂ္ဂိုလ်မျိုးကလည်းရှိအဲ့ဒီပုဂ္ဂိုလ်မျိုးအပေါ်မှာဘယ်လိုဒေါသအာဃာတရန်ညိုးကိုပယ်ဖြောက်ရမှာလဲဆိုတော့ ရှင်သာရိပုတ္တရာကဥပမာနဲ့ပဲပြီးပြီးတော့မိန့်တော်မူပါတယ်ရေကန်ကြီးတကန်ရှိတယ်အဲ့ဒီရေကန်အပေါ်မှာတော့မော်ရီအမိုက်ဒီဖုံးလွှမ်းပြီးတော့နေတယ်တဲ့လူတယောက်ကအမတန်ပူပြင်းတဲ့လူရာစီမှာပူလောင်တဲ့နေဘူးကြီးတဲ့လာပြီးတော့အမတန်ရေဆာလောင်းနေတယ်ခကြီးတော့ရေတောက်ဆရာကလည်းမတွေ့ဘူးနေရာမတွေ့ဒီနေရာမတွေ့ အဲသွားလိုက်တဲ့အခါတော့အဲဒီတဏီယာမှာရေကန်ကြီးတွေ့ရတယ်မော်အမိုက်တွေကတော့ဖုံးလွှမ်းထားတယ်သူကရေဆားလာတာကိုရေဆားလာတာဆိုတော့အဲ့ဒီမော်အမိုက်တွေကိုလက်နှစ်ဖက်နဲ့ဖယ်ရှားပြီးတော့ရေတွေကိုသူအာရပါရတောက်သုံးတယ်အဲ့ဒီဥပမာလိုပဲတချို့က ကိုအပြုအမူလေးတွေကောင်းတယ်နှုတ်အပြောအဆိုးကမကောင်းဘူးကိုအပြုမူကအပြစ်ကင်းစင်တယ်နှုတ်အပြောအဆိုးကအပြစ်မကင်းစင်အဲ့ဒီပုံကူမျိုးအပေါ်မှာကောင်းတဲ့ကိုအပြုအမူလေးတွေကိုပဲမိမိရဲ့စိတ်ထဲမှာနှလုံးသွင်းမှာဆင်ញံမှာအာယုံပြုပါတဲ့သူ့ရဲ့နှုတ်အပြောအဆိုးမကောင်းတာလေးတွေကိုအာယုံမပြုပါနဲ့နှလုံးမသွင်းပါနဲ့တဲ့အဲ့ဒီလိုနီးနဲ့ကောင်းကွက်ကလေးကိုပဲကြည့်ပြီးတော့မကောင်းတာကို မကြည့်လို့ရှိရင် ဒေါသအာဃာတပြေပြောက်ပါလိမ့်မယ်တဲ့ဒီဥပမာကဥပမာနဲ့ဒုတိယပုဂ္ဂိုလ်ကိုအရှင်သာရိပုတ္တရာမိန့်တော်မူတယ်တတိယပုဂ္ဂိုလ်ကကိုအပြုအမူလည်းပဲအပြစ်မကင်းစင်မှုမကောင်းမှုလို့အပြောဆိုလည်းအပြစ်မကင်းစင်မှုမကောင်းမှုစိတ်နေစိတ်ထားလေးတော့တခါတလေကောင်းတယ်တဲ့အဲ့ဒီပုဂ္ဂိုလ်မျိုးအပေါ်မှာဒေါသအာဃာတကိုဘယ်လိုဖြေဖြောက်ရမှာလဲတဲ့အဲ့ဒီလိုမေးတဲ့မေးတဲ့ မိကုံးလေးထုတ်ပြီးတော့ရှင်သာရိပုတ္တရာကဥပမာပေးပြီးတော့ပဲမိန့်တော်မူပြန်ပါတယ်လူတရားတဲ့ခကြီးသွားတယ်ကြီးကအမတန်စားနေတယ်ကြီးကအမတန်တောက်ချင်းနေတယ်ကြီးကမတွေ့တဏှာမှာတော့တဲ့နွားချီရာကွက်ကလေးထဲမှာရည်လေးတွေရှိနေတာတွေ့ရတယ်နွားချီရာကွက်ဆိုတာသေးသေးလေးပေါ့အဲ့ဒီ ရေအနှဲငယ်လေးကိုသူကတောက်ရတော့မှရေကလည်းအမတန်ဆားနေတယ်ဒီရေမှတပါဘယ်ရေမှလည်းမတွေ့ခဲ့ရဘူးအဲဒီတွေ့တဲ့ရေလေးကိုသူတောက်ရမှာလက်ခုပ်နဲ့ခတ်ပြီးတောက်လိုက်လို့ရှိရင်လည်းပဲနောက်ကျသွားလို့တောက်လို့ကောင်းမှာမဟုတ်တော့တောက်ဖြစ်မှာမဟုတ်တော့ခွက်နဲ့ခတ်လိုက်လို့ရှိရင်လည်းပဲအဲနောက်ကျသွားမှာတောက်လို့ဖြစ်မှာမဟုတ်တော့အဲ့ဒီတော့ဒီရေလေးကသူကတောက်ကိုတောက်ရမှာဆိုတော့ဘယ်လိုလုပ်တောက်ရတော့ဆိုတော့ လက်နှစ်ဖက်နဲ့လဲလက်လက်တရောင်းနှစ်ဖက်နဲ့လဲထောက်ဒူးနှစ်ဖက်နဲ့လဲထောက်ပြီးလေးဘက်ထောက်ထောက်ပြီးတော့အဲ့ဒီရေလေးကိုနွားတော့တောက်ရတယ်တဲ့အဲ့ဒီလိုရေလေးကိုတောက်ရတယ်လို့ပါပဲတဲ့ကိုအပြည့်မူလဲအပြည့်မကင်းစင်လို့အပြော့ဆိုလဲအပြည့်မကင်းစင်အဲစိတ်နေစိတ်ထားလေးတော့ရံခါရံခါကောင်းတယ် အဲ့ဒီပုဂ္ဂိုလ်မျိုးအပေါ်မှာတဲ့မကောင်းတဲ့ကိုယ်အပြုမှုနှုတ်အပြောဆိုတွေကိုနှလုံးမသွင်းပါနဲ့မစင်ញံပါနဲ့အာယုံမပြုပါနဲ့စိတ်နေစိတ်ထားကောင်းတာလေးကိုပဲအာယုံပြုလိုက်ပါတဲ့အဲ့ဒါဆိုရင်သူ့အပေါ်မှာထားတဲ့ဒေါသအာဃာတတွေရန်ညိုးတွေပြေပြောက်သွားပါလိမ့်မယ်တဲ့နောက်တဦးကတော့သူကကိုယ်အပြုအမူလည်းမကောင်းဘူး အပြစ်မကင်းစေဘူးနှုတ်အပြော့အဆိုးလည်းအပြစ်မကင်းစေမှုမကောင်းဘူးစိတ်နေစိတ်ထားစိတ်ကောင်းလေးကလည်းမရှိဘူးအဲ့ဒီလိုဘာမှမကောင်းတဲ့ပုဂ္ဂိုလ်အပေါ်မှာဒေါသအာဃာတဘယ်လိုဖြေဖြောက်မှာတော့ဘယ်လိုဖြေဖြောက်ရမှာတော့ဆိုတော့ဥပမာနဲ့ပဲအရှင်သာရိပုတ္တရာကမိန့်တော်မူပါတယ်လူတယောက်တဲ့ခရီးရှည်သွားတယ်ခရီးရှည်သွားတယ်အဲ့ဒီလူတယောက်မှာ လမ်းခရီးကြားရောက်တဲ့အခါရောက်တော့အကြီးအကျယ်နေမကောင်းဖြစ်တယ်တဲ့မကြမ်းမမာဖြစ်တယ်အဲဒီလိုမကြမ်းမမာဖြစ်တဲ့အခါရောက်တော့နောက်ပြန်သွားလို့လည်းမရဘူးနောက်မှရွာအဝေးကြီးဖြစ်နေရှေ့ဆက်သွားလို့ရှိရင်လည်းရွာကအဝေးကြီးကျန်နေသေးတယ်ဒုက္ခမြဒုက္ခရောက်နေပြီအဲ့ဒီမှာသူတင့်တော်တင့်လျော်လျောက်ပတ်တဲ့အစာအစာကလည်းသူ့မှာမရဘူး သင့်လျော်လျောက်ပတ်တဲ့ဆေးကလည်းသူမှမရသင့်လျော်လျောက်ပတ်တဲ့ပြုစုမဲ့သူကလည်းသူမှမရဟိုရှေ့ရွာကိုရောက်အောင်ရွာစီရောက်တော့အောင်ခေါ်ဆောင်သွားမယ်သူကိုလည်းပဲသူကမရအဲဒီလိုမရတဲ့အနေအထားရှိပြီးဒုက္ခရောက်နေတဲ့လူတယောက်ကျန်တဲ့ခီးရှိသွားတဲ့လူတယောက်က တွေ့တယ်တွေ့တဲ့အခါတော့အဲ့ဒီလူရဲ့အနေအထားကိုကြည့်ပြီးတော့သူကဩဒီလူမှာ တင့်လျော်လျောက်ပတ်တဲ့အစာအစာရရင်ကောင်းမှာပဲစီးရတင့်လျော်လျောက်ပတ်တဲ့အစီရရင်ကောင်းမှာပဲတင့်လျော်လျောက်ပတ်တဲ့ပြုစုမဲ့သူရရင်ကောင်းမှာပဲပြည့်တင့်လျော်လျောက်ပတ်တဲ့ရွာကိုခေါ်ဆောင်သွားမဲ့သူရရင်ကောင်းမှာပဲအဲ့ဒီလိုသာမရဘူးဆိုရင်တော့သူကြီးနီယာမှာဒုက္ခရောက်ပြီးတော့သိရင်လည်းသိသွားလိမ့်မယ်မသိပါစေနဲ့အဲ့ဒီလိုသူစိတ်ကလေးဖြစ်တယ်တဲ့တဏှာစိတ်ဖြစ်တယ်တဲ့ ကျင်နာတနာစိတ်လေးဖြစ်အဲ့ဒီကျင်နာတနာယုံမှာတပါသူလည်းဘာမှမတတ်နိုင်ဘူးဒီလိုပါပဲတချို့ပုဂ္ဂိုလ်တွေကကိုယ်အပြောကိုယ်အပြုမူကလည်းမကောင်းနှုတ်အပြောဆိုကလည်းမကောင်းစိတ်စိတ်ထားကလည်းမကောင်းအဲ့ဒီလိုပုဂ္ဂိုလ်မျိုးပေါ်မှာမကောင်းတဲ့ကိုကျင့်နှုတ်ကျင့်စိတ်ကျင့်တွေကိုပယ်ဖြောက်ပြီးတော့ကောင်းတဲ့ကိုကျင့်စိတ်ကျင့်လေးတွေရောက်ပါစေလို့ဘာကြောင့်လဲဆိုတော့ မကောင်းတဲ့ကိုရင်နှုတ်ခြင်းစိတ်ခြင်းတွေကြောင့်အပယ်ငရဲဆင်းရဲကိုမရောက်ပါစေနဲ့လို့အဲဒီလိုစိတ်ထားပြီးတော့စိတ်ထားယုံမှတပါသူ့အပေါ်ဘယ်လိုမှကရုဏာတက်ယုံမှတပါဘယ်လိုမှ မတက်နိုင်ပါဘူးတဲ့ဒီလိုနည်းနဲ့ဒေါသကို ဖြည့်ဖြောက်ရပါတယ်တဲ့နောက်ဆုံးပုဂ္ဂိုလ်ကတော့အကုန်လုံးအကောင်းမဲ့ကိုကိုယ်အပြုအမူကလည်းကောင်းတယ်နှုတ်အပြုအမူအနှုတ်ပြောဆိုကလည်းကောင်းတယ်စိတ်တွေစိတ်ထားကလည်းကောင်းတယ်အဲဒီပုဂ္ဂိုလ်အပေါ်မှာလည်းပဲ ဒေါသအာဂတဖြေဖြောက်ဖို့ကတော့လွယ်သွားတော့တာပေါ့ဥပမာအားဖြင့်ရှင်သာရိပုတ္တရာကမိန်တော်မူတယ်ဥပမာ၅မျိုးလုံးမိန်တာပါပဲရေကန်ကြီးတကန်ရှိတယ်တဲ့အဲ့ဒီရေကန်ကြီးကအဲ့ဒီရေကန်ကြီးထဲမှာရှိတဲ့ရေဒီကလည်းကြည်လင်းနေအေးမြတဲ့တန့်စင်းနေစိတ်ကန်းတွေကလည်းအမတန်ကောင်းနေမောအမိုက်တရိုက်တွေကလည်းကင်းစင်းပြီးတော့နေတယ်အဲ့ဒီရေကန်ကြီးရဲ့ပတ်ပတ်လည်းမှာအမတန်အရိပ်ကောင်းတဲ့သစ်ပင်ကြီးတွေကလည်းပဲအများကြီးရှိတယ် အဲလူတယောက်ကနွေရာသီပူပြင်းတဲ့အချိန်ခါမှာခရီးရှိသွားပူလောင်ပင်မရှိကအမတန်ဆာလာအဲ့ဒီရေကန်ကြီးသွားတွေ့တွေ့တဲ့အခါတော့အဲ့ဒီမှာအာရပါရချိုးခြင်းလဲချိုးတောက်ခြင်းလဲတောက်အဲအသုံးပြုပြီးတော့အဲ့ဒီကတက်ပြီးတော့အဲ့ဒီသစ်ပင်တွေအောက်မှာပဲသူဟာအာရပါရထိုင်နေအာရပါရအိတ်တယ်တဲ့အဲ့ဒီဥပမာလိုပဲ ကိုယ်အပြုမူလည်းကောင်းလို့ပြောဆိုလည်းကောင်းစိတ်နေစိတ်ထားလည်းကောင်းတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ရောက်တော့ကောင်းတဲ့ကိုယ်အပြုမူလေးလည်းနှလုံးသွင်းရတယ်ကောင်းတဲ့နှုတ်ပြောဆိုလေးလည်းနှလုံးသွင်းရတယ်ကောင်းတဲ့စိတ်နေစိတ်ထားလေးတွေလည်းနှလုံးသွင်းရတယ်အဲ့ဒီလိုနည်းအပြင်ဒေါသဖြေဖြောက်ရပါတယ်တဲ့အဲ့ဒီနောက်ဆုံးပုဂ္ဂိုလ်ကတော့အဖက်ဖက်ကထောင်မောင်းစုံကနေပြီးတော့ကောင်းတဲ့ပုဂ္ဂိုလ်ဖြစ်လို့သူ့ကိုတမန္တပါတာကြီးကတဲ့ဘယ်ဘက်ကကြည့်လိုက်ကြည့်လိုက်စိတ်ရဲ့ကြည်လင်မှု ကြည်နူးမှုကျေနပ်မှုကိုအဲကြည်ညိုမှုကိုဖြစ်စေနိုင်တဲ့ပုဂ္ဂိုလ်တဲ့အဲ့ဒီပုဂ္ဂိုလ်အပေါ်မှာလဲဒေါသကိုဖြေဖြောရပါတယ်တဲ့ဒီတော့အဲ့ဒီပုဂ္ဂိုလ်လောကလူ9ယောက်ကိုပုဂ္ဂိုလ်9ယောက်ကိုကြည်ချင်းအားဖြင့်အကောင်းကြီးရှိတဲ့ပုဂ္ဂိုလ်ဆိုတာလည်းရှိတော့ရှိတယ်ရှားပါလိမ့်မယ်မကောင်းကြီးရှိတဲ့ပုဂ္ဂိုလ်ဆိုတာလည်းရှိတော့ရှိလိမ့်မယ် ဒါပေမဲ့လို့လောကလူအများစုတတ္တဝါအများစုဟာကောင်းတာရောမကောင်းတာရောရောနေတာပဲတဲ့ဒါကြောင့်ကောင်းမကောင်းဟာလူတွေမှာယောဂာနေကြသည်မကောင်းမရှိအကောင်းရှိမျိုးမှုပြေပြောက်သည်မကောင်းတာကိုမရှိနဲ့နှလုံးမသွင်းနဲ့မစင်ကျင်နဲ့တဲ့မကောင်းတဲ့အကွက်ကိုမကြည့်နဲ့ကောင်းတဲ့အကောက်ကွက်လေးတွေပဲကြည့်တဲ့အဲ့ဒါဆိုရင်ဒေါသတွေပြေပြောက်မယ်တဲ့မကောင်းမရှိအကောင်းရှိ မျက်မှုပြေပြောက်သည်အမြတ်ဒေါသတွေလည်းပြေပြောက်ပါတယ်အဲ့ဒီတုတ်တံကိုမိမိတို့ရဲ့ဘဝမှာအမြတ်ဒေါသနဲ့ပတ်သက်ပြီးတော့ကိုယ်မှာရှိနေရင်ခံစားနေရရင်အဲ့ဒီတုတ်တံကိုနှလုံးသွင်းဆင်ရင်ပြီးတော့လက်တွေအသုံးချကြည့်ရင်မိမိတို့ဘဝမှာအင်မတန်မှဟိုကောင်းမွန်တဲ့ကောင်းကျိုးတွေကို ရရှိလာတာကိုကိုယ်တွေ့သိမြင်နိုင်ကြပါလိမ့်မယ်